နေ့ကဘာဖြစ်စေကနာတုတ်တာကိုစတင်ပြီးတော့ရှင်းပြရှင်းလင်းပါတယ်ပထမမဟာပြည့်စုံခန္ဓာမကြည့်ရသေးပါဘူးနိဝရဏ6ပါးအဲနိဝရဏ5ပါးမိသနာမှာရှိသေးသလားမရှိဘူးလားဆိုတာဟောလေသုံးသက်တဲ့ပိုင်းလောက်ပဲရှိနေပါသေးတယ်

သူဟာကဝိသိကိစ္စကသတ္တပတ္တိနဲ့အပြတ်ဖယ်ပြီးယုံကြည်လိုက်တဲ့အရာတွေပေါ်မှာကိုယ်ပိုင်ညာနဲ့စိတ်ဝင်ကြည်ဖြစ်နေတော့သူလုံးသူလုံးနဲ့တွေ့တော့ဖို့ဆိုတာမရှိနိုင်တော့ပါဘူးသူတို့ပြင်တော့ဖြစ်နေပါတယ်တော့စိတ်ကြီးကမနေရအတူချုပ်ပြီးတော့ရှင်းနေပါပြီဒီနေ့အချိန်ကျတဲ့အခါဒီပဲလောက တခြားလောကစသည်ဝါဒီတရားနဲ့ပတ်သက်ပြီးတော့သီယုဒနာကိလေသာရှိသေးတယ်လားမရှိဘူးလားဆိုတာကိုလည်းအဲဒါသုံးသပ်ဖို့ပါပဲဒီလောကဓမ္မလောကလောကနဲ့ပတ်သက်ပြီးတော့သုံးသပ်ခြင်းရေကိုဘုရားမြတ်စွာကကြံ့ကျင့်ထားပါတယ်ဒီကုရောဒီဟန်ပုဂ္ဂိုလ်ဟာတော့မဟုတ်တုံလျောသောပုဂ္ဂိုလ်ဟာဤလောကကျင့်တရားပတိသောဒီမျက်မှောက်လောကအကြောင်းကို ကြံစည်စဉ်းစားခြင်းပါအလေးချက်များတဲ့ပရလောကပစုသောတပါးသောမြက်ွယ်လောကအကြောင်းကိုကြံစည်စဉ်းစားခြင်းနဲ့အလေးချက်များတယ်အကယ်လို့အကယ်လို့ဒီဖြစ်နေမယ်ဆိုလို့ရှိရင်ပရိယုတ်ကိစ္စစိတ်တော်ကပရိယုတ်ခံစိတ်ဓာတ်ရဲ့လောဘနှိမ့်ဆက်ခြင်းခံရတဲ့စိတ်ရှိသူတို့သာဖြစ်ပါလေတဲ့ဆိုလိုတဲ့ဘောကတော့ယခုမြတ် မျက်ရည်ဖြစ်တဲ့ဒီလောကမှာဒီတော်ဘာတွေကိုတတိယခံသိနေမလဲအကြောင်းမဲ့ဖြစ်နေတာလားအသက်ကောင်အတ္တဆိုတာရှိလေသလားမရှိဘူးလားဘယ်လိုဟာပါလိမ့်မလဲစသည်ရေပါလို့ဒီဘုလောကအကြောင်းကြည်စဉ်းစားပြီးတော့လည်းပဲနေလို့ရှိရင်အဲ့ဒါဟာယုံကြည်ဖို့လွယ်ဖို့နဲ့အယူဆလွယ်ဖို့ဒိဋ္ဌိနဲ့ဝိသိကိစ္စတွေများပြီးတော့လေ အဲအလကအခြေအနေကိုပဲအဲဒါကလည်းပဲပုရိသေမှာသာဖြစ်တဲ့ဒီယုတ်ဆောင်ကိရိတာပါပဲသူတို့တရားအထုထာကမဟုတ်ဘူးဆိုရင်တော့ယုတ်ဆောင်တရားတွေချင်းချင်းအကြောင်းကျိုးသက်တွေကိုကိုယ်ရှိမသိနိုင်ပါဘူးယုံကြောင်းကြောင့်နာကျိုးဖြစ်ပုံနာကြောင်းကြောင့်ယုံကျိုးဖြစ်ပုံနာနာရဲ့ ကျောင်းကျိုးဆက်နွယ်ပုံရုပ်ရုပ်ချင်းကျောင်းကျိုးဆက်နွယ်ပုံကစာမျိုးတွေပေါ့အဲ့ဒါမျိုးတွေမသိနိုင်ပါဘူးအဲ့ဒါမျိုးတွေသိဖို့ဆိုတာကတော့ယထာဘူတအနိမတနာယဖြစ်မှာယထာဘူတဆိုတာကျောင်းနဲ့ကျိုးဆက်နွယ်ပြီးတော့ဖြစ်နေတာရှိနေတာကိုယထာဘူတလို့ခေါ်ပါတယ်ဟိုဟာကျေကူနားနဲ့အတိုင်းရှိနေလို့ကြားရတာစသည်မျိုးပေါ်နေတာနားနဲ့အတိုင်းရှိနေလို့ရှိရင် ဒါတွေကလည်းအတားအဆီးရှိနှလုံးသွင်းကလည်းရှိနေမယ်ဆိုရင်သေဆောင်တာကြားကမှမကြားရအောင်တားလို့ရဘူးဖြစ်မှာလို့အဲ့ဒီအကြောင်းကိုမဆောင်ကြည့်ဘူးဆိုလို့ရှိရင်ဒီလိုရှင်ကမှကြားစီလို့လုပ်လို့မရပါဘူးအကြောင်းကိုဆက်ဆံပြီးတော့သူ့အကြောင်းနဲ့သူ့ကိုဆက်ဆံပြီးတော့ဖြစ်နေတဲ့သဘောကိုယထာဘုဒ္ဓလို့ခေါ်ပါတယ်အဲဒါအကြောင်းနဲ့သူ့ဆက်ဆံဖြစ်နေပုံကို ဖြစ်ဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှေ့လို့ကြောင်းရောက်ကျိုးဖြစ်ပုံလေးတွေရှင်းသွားတယ်။အဲဒီလိုဆိုလို့ရှိရင်အကြောင်းပဲဖြစ်တာမဟုတ်ဘူးဆိုတာပေါ့လေ။အဲဒီလိုတွေ့ရှိရောက်ခဲ့တယ်။ဆရာကြောင့်ဆရာကျိုးလေးတွေဖြစ်ပုံမကြည့်ဘူးဆိုလို့ရှိရင်တော့မဆိုင်တဲ့အကြောင်းဆက်ယူတတ်တယ်။ဒီလိုရှိသူကဖန်ဆင်းလာတယ်ဆိုပြီးတော့အဲဒါဝိသမဒုက္ခတိဆိုတဲ့ဆက်နေပါတယ်တမ။အဲဒါကိုရည်ရည်ဖြစ်တဲ့ဒီလောက ဒီသဘောတွေကိုဘယ်လိုကဖန်ရင်းပါလိမ့်မလဲအကြောင်းပဲဖြစ်နေသလားဆိုတော့ဒီဟဘာတိတ်ကောင်အတ္တကောင်ဆိုတာရှိနေသလားမရှိဘူးလေလားဆိုတာဘယ်လိုပါလိမ့်စတယ်ပေါ့လေအခုလိုအထုရတာမျိုးမဟုတ်ဆိုင်တဲ့အလို့စဉ်းစားလို့ရှိရင်ကိုယ်ကဉာဏ်မပြီးတော့ဘူးစဉ်းစားရတာကဉာဏ်မဟုတ်ဘူးစဉ်းစားတာစဉ်းစားတာပဲဟုတ်လားစေတဝိတ္တနိဗ္ဗာန်ဉာဏ်မရဘူးမရဘူးဆိုလို့ရှိရင် သဘောကပြုလိဝိသဆိုတာပေါ့တကယ်ကြောက်တော့တဲ့ပုံမှာပြင်းပြင်းထန်ထန်သူဘုံကမပြတ်သားဖို့ပေါ့ခက်တယ်ရှိနေတယ်ဆိုတော့အဲဒီကပုံပေါ်နေတာဒီတိုင်းချလို့ပုံပေါ်နေတာအဲလိုပုံပေါ်ဖို့ရောက်အပြုလိဝိသဆိုတာပေါ့ခြေပြီးခြေရပေါ့ဆွဲပြီးဆွဲရဆွဲသွားတာပဲယုံမှဖို့လည်းဖြစ်လာနိုင်တယ်အလွယ်ကြီးလို့ခနိုင်တယ်တိမဖို့လည်းဖြစ်လာနိုင်တယ်ဒီစာကြီးလည်းသွားနိုင်တယ်အဲဒါအပြုလိဝိသခေါ်တယ် ဟိုလောကကြီးမှာအဲဒီလိုပုဂ္ဂိုလ်မျိုးကကဘာနဲ့ရှိရတော့ဘောလေအယူတွေကသူ့ဝယ်ဆွဲလိုက်ရတာအဲဒါသဘောကပြုလို့ရှာခေါ်ရတယ်ကွာအဲဒီလိုကြောက်ထုတ်တဲ့တရားပေါ်မှာကဘာနဲ့ရှိရဆွဲလိုက်ရတာအခုလိုတရားတွေအားလုံးကြောက်နေအကျိုးမတည်ဘူးဆိုလို့ရှိရင်တော့ယုံနာတော့တွဲဖြစ်နေတော့လည်းမသိဘူးယုံနာကြောင့်ကျိုးစိတ်ကဖြစ်နေဘူးသဗ္ဗုဒ္ဓဉာဏ်လည်းမရသေးဘူးဆိုရင် အကြောင်းမဲ့ဖြစ်တယ်ဆိုတဲ့အစွဲဒါတော့သကိုးခြင်းကဖန်ဆင်းတယ်ဆိုတဲ့အစွဲအဲဒီအစွဲတွေဝင်လာတော့တာပဲအဲဒါယုံမှခုရှိမှခုတဲ့အဲဒါကြီးဖြစ်သွားတာပဲဒီတော့လောကအကြောင်းရုပ်အကြောင်းကိုညမပြည့်နဲ့ရှင်းသွားလို့ရှိရင်တော့ရှင်းသားကိုစစ်တဲ့နေကတော့လာမဖြောင်းပါဘူးတို့လိုတရားတွေအားထုတ်လို့ကိုယ်ရကျုပ်ကျုပ်ဆက်ကိုယ်ကြီးသိမှ ယုံမှမှုတွေနဲ့ကျင့်နိုင်တယ်၊ဒီမှမှုတွေနဲ့ကျင့်နိုင်ပြီးတော့လမ်းဖြောက်သွားနိုင်ပါတယ်။ပုရိသေပုဂ္ဂိုလ်တွေကတော့ဒီဆွေးရရရှိနေတာပါလို့ကျင့်ပါဘူး။ဒါကအခုမျက်မြင်လောကနဲ့ပတ်သက်ပြီးတော့သယုဌာနကိရိတာတွေဖြစ်ဖို့ပေါ့။ဒီဘဝကတည်ပြီးတဲ့နောက်မှာအတ္တဆိုတဲ့ငါဆိုတာရှိနေဥပါလိလားရှိရင်ဘာကြောင့်ပဲလို့ ညာရှိနေပါလိမ့်မလဲစသည်စသည်ဖြစ်ပေါ်လေရက်ွယ်လောကအကြောင်းကိုစံကြည့်သေးကနေရင်အဲ့ဒါလည်းပဲဒီကြည့်တဲ့ဝိသိကိစ္စပဲလို့ဆိုပါတယ်သူရိစ္ဆေနဲ့သာဆိုင်တာပါပဲသတ္တမမှာတော့အဲ့လိုစံကြည့်သေးတာကိုမျိုးမဖြစ်နိုင်တော့ပါဘူးသူ့အလိုလိုပဲသတ္တပတိမဲနဲ့ပြင်ပြီးတော့ဖြစ်နေတော့ဖြစ်နေပါတယ်ဘုလူကြီးကနိုင်ငံနေမြို့တော်ရဲ့အကြောင်း ရစ်တွေချောင်းတွေတောတွေတောင်တွေပေါ့လေဒီတော့နတ်ပြည်ရဲ့ဒီစသဖြင့်အကြောင်းကိုစัจကြီးတာမျိုးကတော့တရားထုတ်နေခြင်းမှာပုရိသခေါ်တဲ့စိတ်ကြံမှုသဘောရှိပါတယ်သူကလည်းဒီဝရဏတစ်မျိုးပါပဲစိတ်ကြီးရဲ့ဝိသုဒ္ဓိကတော့မဟုတ်ပါဘူးအဲဒါလည်းပဲထိုက်ကြဆောင်းကြနေတယ်ခေါ်ပါတယ်မှမဟုတ်လို့ရှိရင်တော့ဒါပြယုတ်ထံခေါ်တာပါပဲအဲဒါဒီကိုလည်းပဲရှုမှတ်ပြီးတော့ပြရပါတယ် မပယ်နိုင်လို့ရှိရင်တော့သူသဘောကိုမတူလို့ရှိပါလိမ့်မယ်။ဒါကပုံမှန်ထားတော့စိတ်ကြင်ကြမှုကစယုံနာပိုင်းစသည်စသည်ပေါ့လေအမြင်တွေမရနိုင်ပါဘူး။နောက်ပြီးတော့ဒိက္ခုလို့တဲ့ဒိက္ခုဆိုရရဟသောဘုရားပြောဟာမိခုလေးကျောင်းရဲ့ကျောင်းထုံးပြီးတော့ဗောလေပြန်ဖြစ်တဲ့ ဆက်ရင်စကားဆက်ရင်ပဲစကားကြီးပြောဆိုလေအနိုင်လိပြီးတော့ပြောတာပါလေအချင်းချင်းခံရင်းအောင်ပေါ့လေနှုတ်လာနေထိုးတာနှုတ်လာနေထိုးလေးကတည်းကနေနေမိပဲဆိုလို့ရှိရင်လည်းအဲဒါလည်းပဲယုတ်ခန္ဓာကိလေသာစိတ်ရှိပြီလို့ဆိုရတာပါပဲလို့ဆိုထားပါလေအဲဒါတော့လျှောက်ရှိမှရံဖြစ်လို့ရပါတယ်ဒီကတော့ တယောက်တည်းတော့ရရှိလို့မရပါဘူးဒါပေမဲ့လို့အထုပ်ပုဂ္ဂိုလ်တွေကြတော့လည်းတယောက်တည်းရရှိတာလည်းရှိရတယ်ကွာရှိကအဟုတ်ကြီးပြန်ပြီးစဉ်းစားပြီးတော့ဟောဒီစိတ်ကူးရင်ပြီးတော့ရံဖြစ်နေတာလေသူကမခံရောက်ပြောဆိုတာတွေပေါ့လေဒီကနေ့လူပြောဆိုတာတွေဒါလည်းပြန်ဖြစ်တတ်ပါလေအဟောင်းကြီးပြန်ပြီးတော့နှူးတယ်လို့ပေါ့လေအဲ့ဒါလို့ဆိုလို့ရှိရင်တော့ပြုခါရည်တွေဒါရဲ့လောဘခံရပြီလောဘခံရဖြစ်နေတယ် ရှုမှတ်နေတဲ့စိတ်ကူးရရရင်းခုံရဖြစ်နေပြီဖြစ်ဖြစ်ပါလေကုရိလည်းရောက်တကယ်ရင်းခုံရဖြစ်နေပြီဖြစ်ဖြစ်ပါလေဒီဥထာကိလေသာရဲ့အလွန်ကိုအလေးစိတ်ခံရတာဒီပါပဲဒါကြောင့်စိတ်ကူးရရဲ့ရင်းခုံရဖြစ်ဖို့ကိုတော့ရှုမှတ်ပြီးတော့တရားပါတော့ပေါ်လာခြင်းလည်းပဲသတိနဲ့ကျူရင်ကာကွယ်ရပါတယ်သတိနဲ့ကျူရင်ကာကွယ်ဆိုတာ လည်းငင်းထိရှားပေါ်နေတဲ့ရှုခွဲအာယုံကရှုခွဲအာယုံကိုမိမိကမှတ်တည်ရပါတယ်မပယ်နိုင်ရင်တော့သဘောမှန်ကိုမတည်ရဲလည်းရှိတတ်ပါတယ်တယောက်တည်းရဖြစ်တာကကျေစုမရှိတော့အကြာကြီးလည်းဖြစ်တတ်တယ်7မိနစ်15မိနစ်နိုင်ဝက်တနာရီအချို့နိုင်ဝက်များစွာဆက်ဖြစ်နေတာပါလေမအကြီးအမကြီးအင်းလည်းဖြစ်နေတာအဲဒီတယောက်တည်းရဖြစ်တာကကြည်အေးအောင်ပေါ့လေ ရှိလို့တတ်ရှိမပေါ်တတ်ဘူးအဲ့ဒါသိက္ခာထားဖို့ပါပါလေယောဂီစိတ်ကူးရဲ့ဓမ္မတွေသိက္ခာထားဖို့ပါပါအကျိုးကြည့်တဲ့ပုဂ္ဂိုလ်ဖြစ်တတ်ပါတယ်တကယ်ကိုရင်းခုံရရှိမခံရအောင်ပြောနေကြလို့ဆိုရင်တော့ဘောမှာမသိနိုင်ဘူးဆိုတာအထူးရောက်ချင်ရှိတော့ဘူးစိတ်ကူးတဲ့တော့မှဒီလောက်အတော့ချက်ပြေးတယ်ဆိုရင်တကယ်ရရှိရင်တော့အထူးပြောကြရမလို့ဆိုတဲ့သူတွေရပါတယ်လုံလာဆိုရင် ဥက္ကပြောဆိုနေလို့ရှိရင်ယဟမှာဆိုလို့ရှိရင်တော့အဘတရေဖြစ်ပါတယ်အဘတေပါလို့ရှိရင်ဒီလောက်ကြီးဖြစ်ပြီးတော့စိတ်တဝိသုဒ္ဓိကိုလည်းစိတ်ကြည်ငြိမ်မှုတော်မှရဖို့မရှိနိုင်ပါဘူးလုံငန်းကြီးမြတ်တဲ့လုံငန်းကြီးဖြစ်ရှိသွားနိုင်ပါတယ်ဒီတိတဝိသုဒ္ဓိမရှိဘူးဆိုလို့ရှိရင်ဒီဝရဏတွေကျင်းမှုခေါ်တဲ့စိတ်တဝိသုဒ္ဓိကြောင့်ကိုသိနေပါဘူးစိတ်တဝိသုဒ္ဓိမရှိဘူးဆိုလို့ရှိရင် နာနဲ့ရုပ်ကိုဟုတ်တိုင်းမှာဆိုတာသိနေခြင်းအားဖြင့်အတိအမြင်သင်ကျဲတဲ့ဒိဋ္ဌိဝိတ္တုစတယ်ပေါ့လေ။ဒါကြရလည်းအစစ်စစ်အစစ်စစ်ဖြစ်နေမှာဘူး။ခုနအကြောင်းနဲ့ကျိုးဆက်လို့ပြီးတော့ယထာဘုဒ္ဓဉာဏ်ဆိုတာဘယ်မှာဖြစ်နိုင်တော့မလဲ။ကျောင်းတွေ့တဲ့ယုံနာတရားတွေရဲ့မရရှိတဲ့သဘောပဲခေါ်တဲ့ခြေရာဆိုဥပဒနာဉာဏ်နဲ့ပယ်ပြီးတဲ့မှာဖြစ်နေတော့မှာဘူး။ဥပဒနာဉာဏ်ဖြစ်လို့ဆိုလို့ရှိရင်ဖြစ်မှဖြစ်အားထုတ်လို့ရှိရင်ရင့်ကျက်ပါဘူး။ ရစ်တဲ့ပြည့်စုံသွားမှမညာပူညာဆိုတာပုံရရှိတာပဲမညာပူညာနဲ့တကယ်ချမ်းသာကိုအာရုံပြုနိုင်တာပါပဲဒီတော့မဖြစ်နိုင်တော့ဘူးဆိုလို့မဖြစ်နိုင်တဲ့အတွက်အဲ့ဒီမိခုံရအဲမိခုံစသည်ဒီတရားရဲ့ဒီဒီအစိုးရတရားထုတ်နေတဲ့ပုဂ္ဂိုလ်ဟာလုံးဝမရှိနေပါဘူးမရှိအောင်လည်းပဲအထူးသဖြင့်ဆောင်နေပါလေဒါပေမဲ့လို့တချို့စိတ်ချောက်အောင် နှလုံးသားနေရာမကျတဲ့ပုဂ္ဂိုလ်ဟုတ်တယ်ဆရာကအကောင်းပြောပြီပဲလို့အလွဲကြီးထင်မှပြီးတော့သူတို့ဘာသာသူတို့စိတ်ဆိုးနေတယ်လည်းရှိတတ်ပါတယ်တော့အဲဒါကြောင့်လည်းပဲကိုယ်အတွက်အများကြီးအထောက်အပံ့ဖြစ်တယ်ဆိုတာသိရရပါတယ်အများနဲ့အတူတကွနေတဲ့အခါမိသားစုနဲ့ပဲဖြစ်ဖြစ်၊ဆွေမျိုးစုနဲ့ပဲဖြစ်ဖြစ်၊အခြားမိတ်ဆွေတွေနဲ့ပဲဖြစ်ဖြစ် အထူးသဖြင့်အခုလိုတရားနေတဲ့မှာရှင်းဖို့ရှင်းပဲဓမ္မမရှိရင်လည်းဖြစ်ဖြစ်တော့အတူတူကနေကြီးဆိုလို့ရှိရင်ကိုယ်လိုကြည့်နေရတာမဟုတ်ပါဘူးသူ့လိုကိုကြည့်နေရတာပါအကြည့်သဘောဆောင်တဲ့အဖြောက်ရည်သဘောရှိဖို့သိရေးကြည့်ပါတယ်ပါဠိလိုလည်းလည်းသမဏသိက္ခာရခေါ်ရတယ်အကြည့်သဘောမဆောင်ပဲတဲ့အကောက်ရည်ကြီးဆိုလို့ရှိရင်တော့သူမြင်လို့ရတဲ့ဟာ ရှင်းတိုင်းရှင်းတိုင်းပါလေရှင်းရတဲ့ပုံမှာမရှင်းတော့ဘူးလေဖြစ်တာများပါတယ်ကွာအဲဒါအရင်ဖြစ်လိုက်လို့ရှိရင်လူလာရောက်တာရဲ့ကိုကကိုယ်နဲ့နှုတ်အတူတူစိတ်ကိုကြည့်ကြည့်ပြီးတော့နေတတ်ထိုင်တတ်မှသမလမ်းရောက်ဆောက်နိုင်လေဆိုတဲ့အသိစိတ်ကမရတော့အဲဒီလိုနဲ့ပဲပေါ့လို့ပဲကနေရတော့အကျိုးတော်မဆောင်ပဲနဲ့အဆောက်အအုံသဘောကြီးအဲဒီရှိတတ်ပါတယ် ယောဂီတွေလည်းပဲဒီလိုရှိနေတတ်ပါတယ်ဓမ္မဘုရားများကဓမ္မလမ်းကြောင်းဓမ္မလမ်းကျော်တိုင်းကိုလိုက်တတ်ဖို့ကာပေါင်းတဲ့ဥပမာနဲ့ပြောပါတယ်ဓမ္မစိကံနာလည်းဖို့ပြီးတော့လောမကြီးကိုနှုတ်မှမှမောင်းဖို့ပြီးတော့အကွေကအဖြတ်စိတ်ချင်းရှောပြီးတော့ဒီစားမောင်းဖို့ဒီအချက်ပြရောက်ပြီဆိုလို့ရှိရင်မိသိကြရင်တော့ဒီဝပြရင်စိတ်ချင်းရှောပြီးစားမိမိကြရင်ရ အဲဒီလိုကဥပမာလေးနဲ့ပြောပါတော့ယောဂီတယောက်ကသူတရားလာထုတ်တာကာမောသိနေရတယ်ဆိုတော့ဒီမကြည့်ဘဲနဲ့ရှိပြီးတော့အပြုသဘောဆောင်တဲ့အဆောက်အဦသဘောမျိုးမရှိတော့အပြုသဘောမဆောင်ပဲအကောက်အဦသဘောအနေနဲ့ဆိုတော့သူ့မှာကြောပွားပြီးတော့အလကားပဲအချိန်ကုန်နေလို့ရှိပါတယ်တော့ဒါတော့ဒီဒီထားတာကိုသိနေပြီပါနော်ဥပမာဆောင်ပြီးတော့ပြလာတော့သူကနားမလဲလူလူချင်းဆက်ဆံတဲ့အခါမှာ ကိုကမဖားရဘူးငွားအောင်နေရမယ်ဆိုတာပါဒါပါကိုဓမ္မလမ်းကြောင်းနဲ့၆ရောက်သွားပါဆိုတာ၆ရောက်သွားလို့ရှိရင်ကိုယ်ကလည်းလူတိခါကြီးတက်လာပြီးတော့ကိုယ်အတွက်လည်းသူတော်တွေလည်းပဲမကြည့်ကြဘူးဆိုတာကိုဒီကြားရင်ရှင်းလင်းကြရတာနဲ့ဘာများငေးနိုင်ပြီးတော့ဗောလေဒီဟာလေးဖွက်ယူပြီးမကြည့်ဘဲနဲ့ဖြစ်နေတယ်လို့ဆိုရတယ်ဒီမှာတော်တော်ညံ့နေရောကြီးပါပဲ မဘာကပြယုတ်ခါကစပြီးတော့အခုနောက်ဆုံးစကားအထိရှင်းပြခဲ့တဲ့စကားတိုင်အောင်ပေါ့လေကြက်ဆိုထားတာကတော့သဘောမှမတိလိုက်မတိရလောက်အောင်ပေါ့လေထန်တတ်တတ်တဲ့ညီဝရဏစိတ်ကိုညဉ့်ညမ်းစေတတ်တဲ့ညီဝရဏတွေကိုအချင်းချင်းတရုပ်ထုတ်ပြတဲ့စကားပါပဲသူတို့ရှင်မှာဆိုလို့ရှိရင်တော့ဒီညီဝရဏတွေမကင်းသေးပါဘူးမကင်းသေးမချင်းတော့သမာဓိလည်းမရသေးပါဘူး သမာဓိမရသေးဘူးဆိုလို့ရှိရင်စိတ်ဓာတ်ဝိသုဒ္ဓိကျတော့ဖြစ်သေးပါဘူးစိတ်စိတ်ကျမှုဖြစ်နေသေးပါဘူး။ဒါကြောင့်ကုသိုလ်ရှင်ပုဂ္ဂိုလ်ဟာတရားအထုခါကလာတော့ဒီနိဝရဏတရားတွေကိုပဲဒီနိဝရဏတရားတွေနဲ့ပဲနှပန်းလုံးနေရပါလိမ့်မယ်။အဲဒီနိဝရဏတရားတွေကိုကျိုးရင်ကာဝယ်ပုံနဲ့တကယ်လို့သူတို့ဖြစ်လာပြီဆိုလို့ရှိရင်တော့ ရှုမှတ်ပယ်တတ်ပုံလေးပေါ့ဒီဆက်နေပြီးတော့ရှင်းလင်းပြဖို့လုပ်နေပါသေးတယ်လောကီသမာဓိခေါ်တဲ့လောကီဇာနေရဝိညာဒီလောကီအာယဝနဲ့ကမ္မထာအာယတစ်ခုကိုယူပြီးတော့ရှုမှတ်နေတဲ့ပုဂ္ဂိုလ်ဘာပဲဖြစ်ဖြစ်အများဖတ်နေကြနာကြီးကြကဝင်နေဆက်နေကိုပဲရှုနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါလေဒီလိုဖြစ်တိုင်းမှယူသတိပြုစောင့်ဖို့သင်သားဆိုတဲ့အတိုင်း သေတာပါဠိတော်နည်းအရာပါလေသွားတယ်ရက်တယ်ထိုင်တယ်ကိုယ်ရယ်ဆက်တယ်ဖောင်းတယ်ပြင်တယ်စသည်ဖြစ်ပေါ်လေရှိခိုက်ရှုခွဲအာယုန်တွေကိုရှုရတဲ့ဘာပဲဖြစ်ဖြစ်ပေါ်လေအထုကကကအဲ့ဒီလိုမပြတ်ရှုနေတဲ့ကစိတ်ခါပေါ်လေတခြားကိုလည်းပဲဆက်ဆက်သွားရပါလေကိုလုံနေကြခိုင်နေကြအလုံးခိုင်ကြီးကိုလည်းပဲရောက်ရောက်သွားရပါလေကိုတွေးနေတဲ့လူနဲ့ကြည့်ပြီးတော့လည်းပဲ စကားပြောနေတတ်ပါတယ်။တယောက်ချင်းစကားပြောတာပေါ့လေ။ဘလို့ရှိတာတွေကိုလည်းပဲလျှောက်ပြီးတော့တန်ရှိနေတတ်ပါတယ်။အဲဒီလိုလူကြီးညာတွေနဲ့ဆက်ပြီးတော့တန်ရှိနေတာကိုကဝိသန္တခေါ်ပါတယ်။ကဝိသန္တဆိုတာကိုလူရှိတဲ့ဟာတွေကိုလူလားတောက်တဲ့သဘောပေါ့လေ။သာမလူလားတောက်တဲ့တာမဟုတ်ကာမလည်းလူကျင်တာပဲဆန္ဒကလည်းလူကျင်တာပဲသဘောတူစကားနဲ့ခုပေါက်ဆက်လိုက်တဲ့အခါကျတော့ အလွန်လိုလိုချင်တယ်ဆိုတဲ့သဘောမျိုးပေါ်လို့ဖြစ်နေတာပါအဲဒါကာမိဆန္ဒခေါ်ပါတယ်ဒီခုဒီမာသစ္စကနာတုတ်မှာတော့ကမ္မရာကပြယုဌာနဆိုတဲ့အမည်နဲ့ဟောထားပါတယ်စိတ်ထဲမှာဆက်ကြဆောင်းရလာတော့လူချင်းမေမောအဲလူချင်းတတ်မဲ့ဘူးလို့ဒီလိုဆိုလိုပါတယ်နော်အဲဒီလိုလူကြည့်ရရာထိတ်ဆုံးမှုရှိပဲလေရှောက် ပြီးတော့ဝဏိချာစီနေတဲ့အချိန်မှာမူလသမထကမ္မထာအာယုနဲ့လွတ်သွားပြီပေါ့ဆက်ရည်ကျင်းသွားသွားပြီရှိမှုမဖြစ်နိုင်တော့ဘူးနှာခေါင်းကဝင်လေထွက်လေရှိမှတဲ့ပုဂ္ဂိုလ်ကလည်းပဲနှာခေါင်းမှာစိတ်ကမတတ်တော့ဘူးအခုလိုသွားရရတဲ့ထိုင်နေစသည်ဖြင့်စိတ်ကရှိမှနေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကလည်းပဲတတိယမှာရှိမှမဖြစ်တော့ဘူးရှုခွင့်အာယုကပွာသွားပြီ ရှုခက်တဲ့ကလည်းပဲရှုခက်ကမှလည်းပဲမရှိတော့ဘူးအဲဒီခိုက်တော့မှအလိုရှိရာသိကုကြံစီဖို့သာအဆက်မပြတ်ဖြစ်နေတော့တာပါပဲအဲဒါဟာစိတ်ရောအထုတ်တဲ့သမထကုသိုလ်တွေအတိဖြစ်အောင်အထုတ်တဲ့ဥပဒနာကုသိုလ်ကုသိုလ်တွေကမိစ္ဆန္ဒဖြစ်တဲ့ခိုက်တော့မှာတော့ဖြစ်ခွင့်ရောမရလောက်အောင်ပေါ့လေ သူတို့ကဟန်တာထားကြတာပါပဲ။ဒါကြောင့်ကိုယ်အလိုရှိရာရာကြံစည်နေတဲ့အတိတောင်းရှိကြံစည်နေတဲ့အဲ့ဒီသမိသနာကိုဒီဝရဏဟန်တာလို့ပြောပါတယ်။အဲ့ဒီဒီဝရဏတရားတွေမဖြစ်အောင်လည်းဖြစ်တိုင်းမှရှိသတိပြုဆိုတာပါလို့။လည်းကပေါ်တဲ့ရှုွက်အာယုံချိန်ပြီးတော့အပ်တယ်ပြီးတော့ပြောနေနေရှိမှကြည့်တော့ ရှိမှခြေဖြင့်ကာကွယ်နေရပါတယ်ဒီကြားထဲကဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီနိဗ္ဗာန်ကိုရှုဖတ်ပြီးတော့ပယ်ရပါတယ်ကာကွယ်ပြီးတော့ပယ်လိုက်ဖြစ်လာလို့ရှိရင်လည်းရှုမှတ်ပယ်လိုက်ကာကွယ်ရေးပူဇော်ရေးဆိုတာအမြဲတစေလုပ်ရပါတယ်အဲ့ဒီမှလည်းအဲ့လိုမှလို့ကြောက်သွားတဲ့အခါမှာမူလကအဲရှုနေကြအာယုံပြန်ပြီးတော့ရှိသွားရတယ်မူလက ဝါဘက်ဖောင်းပင်ကိုရှုနေတဲ့ဆိုတဲ့ပုံပေါ်ဆိုလို့ရှိရင်ဝါဘက်ပြန်ကပ်ပြီးတော့ဖောင်းနေပင်နေလို့မပြတ်သိသိပြီးတော့ဖတ်နေရတော့တာပါပဲအထူးတွေပေါ်ရင်အထူးတွေပေါ်ဗမေသနာနိဝရဏတွေမှတ်ဖို့သူတို့မပေါ်ဘူးဆိုလို့ရှိရင်ကိုမှတ်နေကြဟာပြန်ပြီးတော့မှတ်နေဖို့ပါသနာဟာကိလေသာမျိုးတွေရဲ့ဟာတခုအပါဝင်ပါပဲသူလည်းပဲပူလောင်တာပါပဲသူတို့ဖြစ်လာလို့ရှိရင်ပူလောင်လဲဆိုချင်းရတာပဲရင်းနဲ့ရပတ်တာပဲ ဒါမလို့သူ့ကိုကုသိုလ်တရားဟန်တာရုံနဲ့မဟုတ်ဘူးသမထလုံငါဥပဒနာလုံငါတွေကိုမုံရတဲ့လုံငါတွေဟန်တာရုံနဲ့မဟုတ်ဘူးစိတ်ကိုလည်းညင်ညာအောင်ပြုလုပ်တတ်ပါတယ်အတိညာလေးလည်းပဲမဖြစ်ရအောင်လည်းပဲသူကအားနဲ့အောင်လည်းပြုလုပ်တတ်တဲ့ဆရာရှိုးကဆိုတော့ကျေကောင်းပါတယ်ဒီတော့ညင်ညာမလုံငါကျူရင်ကာဝေခြင်းဖြင့်အနိုင်ယူနိုင်ပါမှာ မှန်ကန်တဲ့အနိုင်ယူခြင်းဖြစ်ပါတယ်။ဒါမိတိတိထားပါတယ်။တကယ်လို့လောက်လာပြီဆိုလို့ရှိရင်လည်းပဲအများကြီးတတ်ရပါတယ်။စိတ်တို့သဘောထားပြီးတော့လုပ်ရပါတယ်။မလောင်ရင်ကတလောင်ရင်များကြီးတတ်စိတ်ဒီသဘောကြီးလုပ်လို့ရှိရင်ဒီနည်းဟာမကုသတော့ပါဘူး။အများလည်းပဲဒုက္ခမပြေတော့ပါဘူး။ကျန်လို့ပါပဲကောကာမိသနာနိဝရဏတစ်ဖြစ်ခင်က ခြေတွေကာဝေးရတဲ့ဒီကကမေးကိုဖြစ်လာလို့ရှိရင်လည်းပဲရှိမှဝင်နဲ့မြန်မြန်ရင်းဆက်ရပါတယ်အဲဒီကာကွယ်တဲ့ဒီကုစားတဲ့လူရဲ့အများကြီးလုပ်နေလို့ရှိရင်သူဟာတပြေးပြေးအားလည်းပြီးတော့လောက်ထုတ်သွားတတ်ပါတယ်အတော့အမှန်တန်ကြီးကျယ်တဲ့ယောဂတွေဆိုလို့ရှိရင်ကိုယ်ဒီယောဂမလာရဘူးကုသိုလ်ရအောင်လို့ရှောင်ကွင်းပြီးတော့ပြရတယ်လို့ တချို့ယောဂတွေကိုလည်းပဲကျူရှင်ပြီးတော့ကာကွယ်ရတယ်ကျူရှင်စီထိုးထားတာလည်းရှိတယ်ကျူရှင်ပြီးတော့ဒိဋ္ဌာတာလည်းရှိတယ်တကယ်လို့ဖြစ်လာပြီဆိုလို့ရှိရင်လည်းပဲကုသရတယ်ဒီစိတ်ထဲမှာဖြစ်နေတဲ့စိတ်တွေကကတော့ကျူရှင်စီထားရတာပါဖြစ်တိုင်းမှကျူလေးယူဆိုတာပါကိုယ်တွေကတကယ်ပေါ်တဲ့အာယုံသူဖြစ်စေပါဘူးသူတို့ရဲ့ရှိမှချင်းအားဖြင့် တတိအပိုက်ခံရှိနေလို့ရှိရင်တတိမဲ့လို့ဖြစ်နိုင်တဲ့ဖြစ်ခွင့်ရှိတဲ့သမစ္ဆနာနိဝရဏအစရှိတဲ့ကိစ္စတွေကာဝယ်ထားရတာပါပဲစိတ်ကာဝယ်ရဖို့ကောင်းတယ်ရှုနေရင်ကဖောက်လာပြီဆိုလို့ရှိရင်လည်းဘာမှမရှိဘူးဒီရှုမှတ်ဖို့လည်းပဲပြင်ပြရတာပါပဲရေကြောင့်ဖြစ်တဲ့အရေးကြီးရေနဲ့ပဲဆေးစားလို့ပါလေခုံနဲ့ရေနဲ့သမတ်တော်တဲ့ခါမှာရှုပ်ဖြစ်သွားတာပဲအဲဒီရှုပ်ရှင်လို့ရှိရင် ရေကြောင်ဖြစ်တဲ့ကျွတ်စီပေလွဲလို့ရှိရင်ဒီနဲ့ပဲကြာရှိရတာပဲဒီလိုပဲအဲဒီလိုလုပ်နေရနေပြီးတော့နောက်တော့အောင်းဝဲကောင်းလာအောင်တတိတွေကျွေးရလာမယ်ဒီတော့ပြိဿာကြီးလည်းတစ်စီဝေးပြီးတော့ပါလေအဲဆန့်ရှင်းတဲ့ဆန့်ရှင်းတာလေးပြီးတော့တွေ့လာလို့ရှိရင်သမဏကိုအောင်းဝဲကောင်းလာအောင်ခံစားဖို့ခံစားလာတတ်ပါတယ် ဒီတော့အမိသနာစာရည်နိမန္နတရားတွေကိုကြည့်စိတ်ရှင်မှမရောက်ရအောင်ကျူရင်ကာဝယ်ရည်တဲ့ရှုမှတ်ပြီးတော့ဖြစ်လာလို့ရှိရင်လည်းရှုမှတ်ကြကြကုန်ရပါလိမ့်ဒီနေ့နဲ့ဆက်ကြပါမယ်ဒီဒါတော့ပဲဆက်ကြအောင်ဆိုဟုတ်ကဲ့